ပညာလွဲဥဒိတဝိပင်္ဂသုတ်တာဟောလာတာဒီနေ့၃ရက်မြောက်ပါဒီနေ့တော့အပြီးသားဟောရပါဟောမယ်ဆိုလို့ရှိရင်တော့လူစိတ်ပြီးတော့ဟောရင်တော်ဟောစရာကြီးရဲမှာအများများပါပါတယ်ဘာဖြစ်လို့လဲဆိုတော့နောက်ပိုင်းမှာဇာအကြောင်းကိုပြောထားတာဇာအကြောင်းကိုဟောပြောထားတယ်ဆိုတော့ဇာတွေကသူတို့ကသူတို့ခွဲစိတ်ပြောနေတယ်တမျိုးတမျိုးမှာတဏှာပြောလို့မကုန်ဘူး အများကြီးဟောစရာတွေရှိပါတယ်ဒါကမှလို့ဒီနေ့တော့ဆုံးပြီးတော့ပြီးတာဟောရပါမနေ့ကစိတ်အပြင်ထွက်ပုံစိတ်အပြင်မထွက်ပုံပေါ့အကျဉ်းမာသစ္စာနာသူကဝေဘာလေးတော့ပြပါတယ်ဒီကိနဲ့မြေနားနဲ့ကြာနှာခေါင်းနဲ့နားကြာကရတာသူကသူသူ ဒီလိုလုံးကကြံကြည့်စဉ်းစားဖို့ပါပဲဒါတွေဖြစ်သွားတဲ့အခါဒီနေရာကြားရနိုင်ရစားရကြည့်ရကြည့်ရတဲ့အာယုတွေနောက်သကောက်ကောက်အကျဉ်းစီစီဖြစ်သွားဖြစ်သွားတာပါလေမြတ်တဲ့လူတွေနဲ့အနေနဲ့မြတ်ွက်တဲ့အနေနဲ့ဖြစ်သွားရင်လောဘကျဉ်းစီဖြစ်သွားတာစိတ်ထဲမှာလောဘဝင်လာပြီ မုန်းတရားအာရုံကိုမကြိုက်မသက်တဲ့အမျိုးပေါ့မုန်းတဲ့နေရာဖြစ်သွားရင်ဒေါသတွေဝင်လာတာဒီဝီဒီမစရာအာယုံပေါ်မှာသလို့ပြင်ဒီဝီဒီမှာမောဟတွေဖြစ်သွားတာအခြားခြားမာနဣဒ္ဓမစ္စည်းရဒီရတွေလည်းပဲဖြစ်သွားတာပါပဲအဲဒီလိုသိခြင်းမှာလောဘဒေါသမောဟမာနဣဒ္ဓမစ္စည်းရဒီတရားတွေအဝင်ခံရရဝိသိတ္တ ဝိတတကျန်လို့ကြီးသွားရွေ့ရှားတဲ့စိတ်တဲ့မငြိမ်သက်တဲ့စိတ်လို့ပြောပါတယ်ဒီလိုစိတ်ကိုကိလေသာဝင်ခံရတာဒါပါအဲ့တော့ကိလေသာအဝင်ခံရတဲ့စိတ်ဟာပြန့်နေတဲ့စိတ်ကြီးတဲ့စိတ်အဲမှာမရတဲ့စိတ်ဆိုလို့ရှိရင်ကိလေသာဝင်ခံရတယ်အဲမှာမရဘူးပေါ့အဲဒီအပြင်းမထွက်ဘူးပေါ့ တော့ပြင်ဆက်ရအောင်ပဲကိလေသာတွေလက်ခံပြီးတော့ပြင်ဆက်တဲ့စိတ်မဖြစ်ရအောင်ပဲဒီကစိတ်ဆက်မှာပဲမှတ်ပြီးရင်အပြင်မထွက်ပြီဆိုတာပါပြောပါတယ်အဲ့ဒါလည်းပဲတဝါ၆ပါးကစိတ်သမျှဟာလေးကိုစိတ်ဆက်လိုက်ပြီးတော့ရှိမှတ်ပုံပေါ်တယ်အရှင်မာသစ္ဆာနာခြေကသင်ကြပါတယ်ဒီဘက်မှာတော့မှတ်ပြီးရင်အပြင်မထွက်ဘူး ကြာစေနံစေစားစေပြီးစေပြီးစေပါပဲမှတ်ပြီးလည်းကျင်မထွက်ဘူးဆိုတော့ဒါကမင်းကပြောတော့ပါဘူးအဲဒီကမှဖြစ်သေးမှာလို့မှတ်ပြီးလို့ဆိုတော့ဒီလိုမှမှတ်ပြီးဆိုတော့မှတ်ဆိုတာကဘာလဲပြီးဆိုတာကဘာလဲဆိုတာမှတ်ဆိုတာကသုံးရဆိုင်ပြီးတော့စိုးစိုးကြီးရဲ့ရှိရှိရအောင်လို့မှစိတ်ကလေးကမှရှိရှိထားတာကမှတ်ခေါ်တာပါပဲတတိ ကျောင်းကဆက်ပြီးတော့တနည်းနဲ့ရှိမှနှလုံးသွင်းတာဟောတယ်မှာဒါရှိမှနှလုံးသွင်းလို့ရှိမှနှလုံးသွင်းလို့အချိန်ရပြီးတော့သမာဓိအားပြည့်လာလို့ရှိရင်သဘောပါလို့ရှိသွားတာပထမဆုံးရုပ်သဘောပါနောက်နာမ်သဘောပါရုပ်နာမ်သဘောပါကျောင်းကျိုးသဘောပါဒါလည်းအကြောင်းကျိုးဆက်နွယ်ပြီးတော့ဖြစ်နေတဲ့ ကျုံနာတရားတွေအမြဲတမ်းရှင်းရဖို့သဘောတိုင်းဖြစ်ပုံလေးတွေပေါ့လေသဘောပါလေးအစစ်စစ်သိတော့တယ်စကားလေးကတော့မှတ်သိမှတ်စကားနဲ့သိဆိုတာစကားလေးကအလုံးချင်းအတိပ္ပယ်တိတ်ဝင်နေသူကလက်တွေ့ငယ်ရပါလက်တွေ့သမားတွေအနေနဲ့ဆိုရင်တော့သိပြီးတော့သိပဲဝင်နေတာပြီးတော့မှတ်တာလည်းပထမနဲ့တမမတူအပါရမှတ်ခြင်းနဲ့အမပါရမှတ်ခြင်းပေါ့ကိုယ်ဝဆဆမှတ်ခြင်းနဲ့နိမိတ်ဆဆမှတ်ခြင်းဒါတွေကိုခေါ်ချပါတယ် အဲမတ္တရာလည်းပဲဘောဝသသလူလူသသကွဲပြားတယ်လို့သူတို့ဒီအတိအရလည်းပဲကွဲပြားတာပဲဘောဝသသမိုင်းဘောဝသသပဲပြီးတာပဲချက်ပြီးတာအဲလူလူသသသူသသမှလို့ရှိရင်လူလူတင်နေဘောဝသူတင်နေလို့ပြောတာကမိစိတ်ပြီးတော့ပြီးလာပါတယ်ဒါကိုပွာချပါတယ်သာရကြောင့်ဆက်ခါတက်ကဖတ်လို့ရှိရင်ဒါကတော့ဒီလေးပဲဒီလေးပဲရေးထားတာပဲဒါပေမဲ့လို့ပထမဖတ်သွားတဲ့အခါဘောသသဖတ်သွားဘောသသအသေးပဲပြီးတာပဲ ဘာမှမစဉ်းစားဘဲနဲ့ဘာလို့ဒီဘာမှမသိဘူးနည်းနည်းစဉ်းစားပြီးတော့ဘာလို့ဒီနည်းနည်းသိတာတော်တော်ကြီးဟင်းသိသိသက်သက်ဖတ်သွားလို့ရှိရင်သိသိသက်သက်သိတာပဲတက္ကတကဖတ်ပါများတဲ့ခါကျတော့နောက်တော့အကြောင်းအရာဥမာဥမေးရတဲ့အတူပေါ့သိသိဆိုဆိုဒီကြောင်ရဲ့အတူတူကိုသိသိသိသိလာတော့နှကောင်းလားတရားတို့ကလည်းဒီတိုင်းပါပဲဒါဒီအာယုဒီအာယုမဆက်ဆံမှတ်နေရတာဒါပေမဲ့လို့ မှတ်ပုံကြီးကြွားချတယ်မှတ်ပုံကြွားချတော့ရှိပုံကြီးကလည်းကြွားချတယ်ဟောမနေ့ကမှတ်ပုံလေးတွေရောရှိပုံလေးတွေရောလည်းအခြေခံကြွားချတဲ့ကလေးပြောခဲ့ပါတယ်ပထမဆုံးအကျဉ်းသာရုပ်ကြည့်ကြည့်လာတယ်နောက်တော့ရုပ်ကြည့်ကြည့်လာတယ်နာသဘောလေးတွေကြည့်လာတယ်ရုပ်နာကွဲပြီးတော့ကြည့်လာတယ်ကြောင်းကျိုးကွဲပြီးတော့ကြည့်လာတယ်ပေါ့မနေ့ကကြောင်းကျိုးကွဲပြီးတော့ကြည့်ပုံလေးအမြတ်ပြောခဲ့ပါတယ်ဒီရခဏနဲ့စပ်ပြီးတော့ သူတို့ဒီကြာစေခဏဒီတိုင်းပါပဲကြာစေခဏနဲ့နားနဲ့အတန်ကအကြောင်းရုပ်တရားကြာတာတိတာလေးတွေကကျိုးနံတရားဆိုတာပါလေအကြောင်းလည်းမဟုတ်ဖန်ဆင်းကမဟုတ်ပေါ်တာကြောင်းတို့တာဟုတ်ကြောင်းတို့ပေါ်ရဲ့ရှိမှခွဲမဝေဝေခွဲမနိုင်ဘူးကိုကျုံးဆိုတာကြောင်းနဲ့ကျိုးပေါ်ရဲ့မှာလက်လိုက်ရရှိလို့ရှိရင် အကြောင်းကြောင့်အကျိုးဖြစ်ပုံလေးပဲသိသွားတာပဲအဲ့ဒါလို့ဆိုလို့ရှိရင်အကြောင်းပဲမဟုတ်ဘူးအကြောင်းနဲ့ပဲဆိုတာရှင်းသွားတယ်ဉာဏ်လေးဉာဏ်မှလေးရသွားတယ်အဲ့လိုအကြောင်းကြောင့်ဖြစ်တဲ့နေရာမှာလည်းပဲမဆိုင်တဲ့အကြောင်းကြောင့်မဆိုင်တဲ့အကျိုးကမရှိဘူးဆရာဆရာအကြောင်းနဲ့ဆရာဆရာအကျိုးလေးတွေဖြစ်နေတာအဲ့တော့သိလျော်တဲ့အကြောင်းကိုကိုယ်ကထည့်ပြီးတော့မိမိကဉာဏ်ကမပြီးဘူးဆိုလို့ရှိရင် ပိုင်ခွင့်ပြင်ဆဲလိုက်တယ်အကြောင်းမဟုတ်တဲ့ဟာကိုအကြောင်းလုပ်လိုက်ဥဒမဟိကဒိဋ္ဌိဖြစ်ပြန်ဥဒမသူဆရာအကြောင်းကြောင့်ဆရာအကျိုးလေးကြီးဆက်နွယ်ပြီးတော့ဖြစ်နေကုန်လို့ရှုနေရင်ကသဘောပေါက်နားလည်သွားလို့ရှိရင်မဆိုင်တဲ့အဲကိုယ်ကသိရတဲ့အကြောင်းပြည့်နေတော့မသိတဲ့အကြောင်းကိုခါချင်းပြင်ထည့်ပြီးတော့ဘူးဒီမှာဒီကလည်းပြုတ်သွားတယ်။တော့အကြောင်းပဲမဟုတ်ခါချင်းကမဟုတ်တဲ့ မဟုတ်တာကဘာလဲဆိုတော့ပေါ်တာအကြောင်းနဲ့ကျိုးတာဟုတ်ပါအကြောင်းကျိုးတာဟုတ်ပါဒီမမျိုးတာဒါရှိတာမြတ်စွာဘုရားဟောကြားပါလားအကြောင်းနဲ့ကျိုးတာရှိတာကျိုးတာအကြောင်းနဲ့ကျိုးတာကျိုးလို့ဖြစ်နေတာဒါလည်းကျိုးနေတာဒါကျင်းသွားတယ်ဆိုလို့ရှိရင်ယမတန်တရားကိုကျင်းသွားတာပဲယခုကြောင်းကျိုးဆက်နေပြီးတော့ဖြစ်နေလို့ဉာဏ်နဲ့ကျင့်နေလို့ရှိရင်ဘုရားကလည်းပဲ ဒီလိုယုံနာကြောင်းကျတာရှိတဲ့ပါပဲ။နောက်လည်းပဲဒီလိုယုံနာကြောင်းကျရှိနေဥမှာပဲဆိုတာ။သာသာသုံးပါလို့ပါ။ယုံမတန်ရကိုကျင့်သွားတာ။ဤပုဂ္ဂိတာကိုကျင့်သွားတာ။သူရိယတတနာသံပဒါယဥပဒိရှိတာပတိယတိဆိုတာ။သူရိယတတနာသံပဒါယအကြောင်းပြည့်မြင်မှုပြည့်စုံခြင်းကြောင့်ဥပဒိရှိတာအကြောင်းနဲ့ဖြစ်လေသလား။ ဆိုတဲ့ယုံမှန်သာဝရဘုရားကဖန်ဆင်းနေသလားဒီတက်ကျနေတဲ့ကောင်းလေးကဟိုတုန်းကရှိခဲ့သေးသလားနောင်လည်းရှိနေဥမာလားဆိုတာပါသူလို့သူလို့နဲ့ဝေခွဲနေတဲ့ဤကိစ္စအဲ့ဒါရှင်းသွားတယ်ရှင်းသွားတယ်ဆိုတာအရှင်းရှင်းတာတော့မဟုတ်ဘူးပေါ့တင်ကပဟာနာဆိုတဲ့ငင်္ဂါလေးရှင်းသွားတာပေါ့ညမမှုတက်တဲ့နဲ့ပြောမယ်ဆိုရင်တပွဲလို့ရှင်းသွားတာတပွဲလို့အပြတ်ရှင်းသွားတာ တနည်းအားဖြင့်လည်းပဲအချိန်ပိုင်းနဲ့ဆင်းသွားတာရှိမှမို့အချိန်ပိုင်းလေးနဲ့ဆင်းသွားတယ်ရှိမှမို့အချိန်ပိုင်းလေးနဲ့ဆင်းသွားတဲ့ဆင်းသွားပြီးတော့နောက်ပိုင်းပါဝိပဿနာဉာဏ်ရုပ်ပြည့်ပြည့်စုံလို့သောတာပတိမဲ့ညာပေါ်လာတဲ့အခါကျတော့ဓမ္မအပြတ်ကျင်းသွားတာနောက်ပြန်လာမှုကျင်းသွားတာသမုဒိကဗဟာနေနဲ့ပေါ့အပြတ်ကျင်းပလိုက်တာပေါ့ဘယ်တော့မှနောက်ဥပိ္ပိကပြန်မလာတော့ဘူးသိနေတဲ့အကောင်လေးရှိနေသလားဆိုတာပါဒီဟာလေး သာဝရဆရာကလည်းဖန်ဆင်းနေသလားဆိုတာပေါ့အဲဒီကိုယုံမရှိတော့အတ္တလက်ခံထားတဲ့ပုဂ္ဂိုလ်တွေကပရမအတ္တရောဇီဝအတ္တရောဒါတွေသူတို့လက်ခံထားတာကိုဒါတွေယုံကြည်နေတာပရမအတ္တဆိုတာကသူကညာရဲ့ပြီးရအရာအလုံးကိုသိမြင်တဲ့ဖန်ဆင်းခြင်းကြီးကိုဒါပရမအတ္တလို့ခေါ်တယ်ဒီဇမာကြီးပေါ့ဒီလူဇမာကြီးပေါ့ ရိယာအယူဝါဒရှိတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဘောတော့မွတ်စလင်ဆိုလို့ရှိရင်အလ္လာသုံးမှုကိုတာပေါ့ဒါတွေပါပဲအဲ့ဒါကိုယူဆထားတာပေါ့အဲ့ဒါပရမအတ္တခေါ်တယ်အဲ့ဒီပရမအတ္တကသူကအရာတိုင်းကိုသိတယ်သူကမသိမပြောက်ဘူးအများအားဖြင့်သိနေတယ်ဒါကဘာလောကကြီးရဲ့ကသက်ရှိတဲ့တတ္တဝါအရာဥစ္စာကိုဖန်ဆင်းလိုက်တယ်သက်ရှိတတ္တဝါကြီးဖန်ဆင်းလိုက်တဲ့အခါမှာဒီအသက်ကသူက သူအတ္တကြီးကခွဲချပြီးလိုက်ပြေးလိုက်တာဆိုတာကိုအတ္တရဲ့ပရမအတ္တစိတ်ပိုင်းဆိုတာဒီတော့သွင်းပေးလိုက်တာတဲ့သူကသူဒီတတ္တဝါတိုင်းတတ္တဝါတိုင်းမှာရှိနေတဲ့အသက်ဆိုတာသူကသွင်းပေးတာလို့ဒီလိုဆိုတာကိုသူကလည်းမသိမပြောက်ဘူးတဲ့သူကသူရဲ့ဒုက္ခမရှိဘူးတဲ့သင်္တန်ကြလို့ခန္ဓာကိုယ်ကြီးကရုပ်ကိုယ်ကြီးကပြည့်စည်သွားပြီလို့အဲ့ဒီ အသက်ကောင်လေးကတော့မပြည့်စည်ဘူးတဲ့အဲဒါခန္ဓာကိုယ်ကြောက်ကြည့်ပြီးတော့သူကနေရတယ်ဆိုတာကိုအဲဒါဇီဝအတ္တလို့ခေါ်တယ်ဒီမှာလို့အသက်ကောင်ဝင်းဝင်းကောင်လက်ပြာကောင်လည်းဒီလိုခေါ်တာပါလေဇီဝအတ္တပရမအတ္တကြောက်ကြည့်ဆက်လွယ်ပြီးတော့ရှင်းတယ်ကိုမသိဘူးဆိုလို့ရှိရင်အကြောင်းမဲ့အကြောင်းမဲ့ဖြစ်တာပဲဒီဖြစ်ကလေးဖြစ်တာပဲဆိုတော့တိုက်ဆိုင်နေဖြစ်တာပဲဆိုတော့ဒီလိုယူသွဲတယ် အဲအဲ့ဒီကဒိဋ္ဌိခေါ်တယ်ဒါတော့သင်လျော်တဲ့အကြောင်းကိုယူတာဘူးဆိုလို့ရှိရင်ခုနပရမအတ္တခေါ်တဲ့သာဝရဘုရားကြီးကပေါ့သူ့ရဲ့အသိပိုင်တတ္တဝါရဲ့အပြီးပြီးပါအသက်ကောင်ခေါ်တဲ့ဝိညာဉ်လေးတွေပေါ့ဒီလူတွေခေါ်နေတာဝိညာဉ်ဝိညာဉ်ခေါ်နေတာအရင်ကရှင်းပြလိုက်ကြတယ်အဲ့ဒါကြီးကရဲတယ်ဌာနချုပ်ပရမအတ္တကြီးကရဲတော့ သူ့ရဲ့အစိတ်ပိုင်းကလည်းမြဲတယ်မတိမပြောက်ဘူးလေဒီလိုလေဒီအတ္တလေးအဲဒီအတ္တလေးကဘယ်လာကြလဲဆိုတော့ကသာဝရဘုရားကပရမအတ္တကလာတာကိုပရမအတ္တကလူချက်ခံရတာပါဒါဒါဘုရားတတ္တဝါတွေကိုသာဝရဘုရားကဖန်ဆင်းတယ်လို့ယူကြတယ်ဒီဒီဒီဝါရရှိတဲ့ပုဂ္ဂိုလ်တွေလည်းဒီတိုင်းပဲခရီးယမုစလင်တွေလည်းဒီတိုင်းပါပဲဖန်ဆင်းခြင်းလက်ခံတာပါပဲအခုဓမ္မ ဘုရားဘာသာဝင်များကတော့ကံနဲ့ကံရဲ့ကျိုးတာရှိတယ်ဆိုတာပေါ့လေသူတို့ရဲ့သာဝရဘုရားနေရာမှာဒီမှာကောင်းကံသုကံရောက်လာတယ်ကောင်းကံသုကံရောက်တတ္တဝါတွေရှိရတယ်ဆိုတာပေါ့ဒါပဲသာဝရဘုရားကပရမအတ္တကဖွဲ့ထားပြီးလိုက်တာမဟုတ်ဘူးပရမအတ္တရဲ့အစိပ်ပိုင်းအသက်ကောင်မဟုတ်ဘူး အကြောင်းအကျိုးဆက်နွယ်ပြီးတော့ဖြစ်နေတဲ့လူသဘောနာတွေနာသဘောတရားပြပဲအကြောင်းကျိုးပြပဲဆိုတာဒီလိုပဲယူဆတယ်ကွာအကြောင်းကျိုးပြပဲလို့ယူဆတယ်ဆိုတော့ဒီထဲမှာအသက်ရှင်နေတဲ့အကောင်လေးမရှိဘူးပေါ့လက်ရှင်နေတဲ့အကောင်လေးမရှိတယ်ကွာဒီလက်ရှင်နေတဲ့အကောင်လေးကိုဖန်ဆင်းတဲ့အကောင်ကြီးလည်းမရှိဘူးပရမအတ္တကြီးလည်းမရှိဘူးသာဝရဘုရားလည်းမရှိဘူးလက်မခံဘူးကုသပါလားပရမအတ္တပြုတ်ဟောဒီညာရောက်လာပြီဆိုလို့ရှိရင် ပရမတ္တပြုတ်တာပဲဇီဝတ္တလည်းပြုတ်တာပဲအောင်ပฏิသဗ္ဗတာမဲ့ပါဠိတော်မှာယထာဘုဒ္ဓ ानु ပတနာဘာဝင်တော့သမောအပိနိတာပဇရတိတဲ့ယထာဘုဒ္ဓ ानु ပတနာအကြောင်းနဲ့အကျိုးဆက်လွယ်ပြီးတော့သဘောမှန်စွာရှင်းနေတဲ့အထက်နဲ့အခြေအနေကိုအပါမထတ္တရှုမှတ်နှလုံးသွင်းပြီးခေါ်တဲ့ယထာဘုဒ္ဓ ानु ပတနာဉာဏ်ကို ဝါပိစီယဝဝဌာနဉာဏ်ကိုဝါအကြောင်းနဲ့အတူကြာကြာနာနာရှင်းရှင်းလင်းလင်းပြတ်ပြတ်သားသားခွဲဝေပြီးတော့သိတဲ့ဉာဏ်ကိုဘာဝင်တော့ဖြစ်စီပွားစီရယောဂီပုဂ္ဂိုလ်ကဝါဖြစ်စီပွားစီလာတော့သမောဟပြုမိတာတဲ့ယုံမှတွေ့ဝေလည်းအကြောင်းနဲ့ဖြစ်စီဖြစ်တယ်ဆိုတော့အယူဝါဒဆိုတဲ့မှာနှိမ့်မှုသာဝရဘုရားကဖန်ဆင်းတယ်ဆိုတော့ အယူဝါဒဆိုတဲ့မှာလွတ်မုန်းမှုကိုပတ်သာပြီးသိခွင့်မပေးတော့ဘူးပယ်စားလိုက်တော့ဤတဲ့တမောကပြီးနေကြတော့တမောကဆိုတော့ပြင်းပြင်းပြပြတွေးဝေးရမကျင့်တာယုံမတန်တရားဆင်းရဲတဲ့အကျဉ်းပြပြတွေးဝေးရသဘောကိုတမောကခေါ်တယ်။ပြင်းပြပြတွေးဝေးနေတော့ယုံမတန်တရားလည်းဖြစ်လာပြီလေ။အဲဒီယုံမတန်တရားဆက်နေပဲပြီးတော့ကြောက်မဲ့ဖြစ်တယ်ဆိုတော့ယူဆွဲထားတာအပိနိဒိသခေါ်တယ်။အပိနိဒိသဆိုတာသူ့ဝင်ဒီထဲမှာနှိမ့်ညွတ် ကြောင်းနဲ့ဖြစ်တယ်ဆိုတာဒီကမှာနစ်သာဝရဘုရားကဖန်ဆင်းတယ်ဆိုတာဒီကမှာနစ်နေတာဒိဋ္ဌိအယူဝါဒပါပဲအဲဒီအယူဝါဒဇုံကြီးတဲ့ရှင်းပလိုက်တယ်ဘောမလားတော့ချိန်ပိုင်းတပွဲရှင်းပလိုက်တာသောတပတိပဲဖြစ်တဲ့အခါကျမှပြက်ရှင်းပလိုက်တာသောတပန်ဖြစ်သွားလို့ရှိရင်ဒီပုဂ္ဂိုလ်ကနောက်နောက်ဘဝတွေမှာဘယ်တော့မှ သာဝရကိုလက်မခံတော့သာဝရပြောလက်မခံဘာလို့ဆိုလက်မခံတော့နောက်နောက်ဘဝတွေမဟုတ်ပါဘူးသောတာပန်ပြုပြီးတော့နောက်ပိုင်းမှာဟိုဘက်သုံးဆောက်ပေါ့ဘယ်တော့မှလက်မခံတော့ပထမအကြောင်းအကျိုးဆက်နွယ်ပြီးတော့ပြီးတဲ့အပိုင်းမှာအဲ့ဒီတည်းကသာဝရရုပ်နှိမ့်နေပါတယ်တပွဲလို့အချိန်နဲ့ရုပ်နှိမ့်နေပါတယ်သောတာပန်ဖြစ်သွားတဲ့ခါကျတော့ငြဲတော့ပြုတ်သွားတယ်ဒါကြောင့်ခွန်ကြီးတို့ဘုရားဘာသာကိုသိကြတဲ့ရှင်လူယဟန်ပုဂ္ဂိုလ်ကြီးဟာယခုဘဝစပြီးတော့ဘဝဆက်ဆက်ပေါ်လိမ့် ပန်ကျဲကျင်လက်ခံတဲ့ဝါဒကျွတ်သွားဖို့အနာရေးကြည့်တယ်။တရားကြီးအာဝတ္တဝိသလို့ရှိရင်ကြောင့်ကျိုးမရှိသောတာပန်ဖြစ်သေးဘူးဆိုလို့ရှိရင်လည်းပဲကြောင့်ကျိုးဆက်နေလို့ဖြစ်နေလို့မရှင်းတော့ဥပ္ပိဒိတာမပြုတ်သေးလို့ရှိရင်နောက်နောက်ဘဝတွေကြောင့်ဖြစ်တယ်ဆိုတော့ဝါဒကျိုးလည်းရောက်လာနိုင်တယ်။ဒါတော့အကျင့်ကျင်ဝါဒကိုလည်းလက်ခံနိုင်တယ်။ဒီလိုဖြစ်သွားနိုင်တယ်၊မု슬င်လည်းဖြစ်သွားနိုင်တယ်၊ခရိယန်လည်းဖြစ်သွားနိုင်တယ် အဲဒီလိုယူဝါဒရှိတဲ့ပုဂ္ဂိုလ်တွေထဲမှာသွားပြီးတော့ပြရလို့ရှိရင်ပြိတ္တိနေရလို့ရှိရင်အလိုလိုပဲအလိုလိုပဲအဲဒီသိရမှုကြီးပြတ်သွားပါလားအောင်လို့ဘုရားဆက်ဆက်ဒီမှန်နေရသွားလို့ရယခုဘုရားပါဝတိဒီကြောင်လောက်ထားဖို့အမှန်ရေးကြည့်ပါလေပစ္စည်းကဝဝဌာနကြောင်းကျုပ်ဆက်နွယ်ပြီးတော့ရှင်းရှင်းလင်းလင်းသိမြင်တဲ့ဒုတိယသာသနာအလင်းကြီးတဲ့အဲဒီအလင်းကြီးရထားဖို့အမှန်ရေးကြည့်တယ် အဲ့ဒီလူကြီးမှရမထားဘူးဆိုလို့ရှိရင်တော့ဒါမပြောနိုင်ဘူးလေမပြောနိုင်ဘူးပြောနိုင်ဘူးအဲ့ဒီဝါဒလက်ခံလို့ရှိရင်သွားပြီပေါ့မာလာလည်းပြက်သွားတယ်ဒီဝါဒတွေပြက်သွားတယ်တကွာဆက်ဆက်ဒီဝါဒမပြက်ဘူးလားကျူနေပြီးတော့ဒီမှာဒုတိယသာသနာအလင်းပေါ့ဒုတိယဘောဝဌာနခေါ်တဲ့အကြောင်းကိုသိပြီးတော့ကျင့်စဉ်နဲ့ပြည့်နေတဲ့ဉာဏ်ပေါ့ဒီလက်ကြည့်ထားတာနော်အဲ့ဒါမနေ့က မျက်စိနဲ့အခြင်းကအကြောင်းကိုတရားဉာဏ်တိတာကအကျိုးနဲ့တရားဆိုတာဖွဲ့ပြီးတော့ပြရပါတယ်သို့တူပဲကြားစေခဏပါလည်းပဲနားနဲ့အတန်ကအကြောင်းယုတ်တရားကြားတာတိတာကအကျိုးနဲ့တရားအဲဒီနားကလည်းပဲရှိအတိတ်ကကံကောင်းလို့ဒီမှာနားအကြည့်ရရတယ်ယခုပြည့်စက်ကမှလည်းပဲစိတ်ကြည်လို့ပူအေးပူးလို့ညှတာလို့ဒါတော့အာဟာရပြည့်သွင်းလို့အာဟာရပြည့်လို့ စိတ်ဥအာဟာရပေါ့ထောက်ပြီးရတယ်စိတ်ကအရင်ခံပြီးတော့ပေါ့ယခုပြည့်စက်ကစိတ်ဥအာဟာရအဖြစ်ထောက်ပါရတယ်ဒီနာကြီးနေရတာပေါ့စိတ်ကျင်းရမယ်ဆိုရင်နားလည်းတစ်မျိုးဖြစ်သွားတာစိတ်တစ်မျိုးကြောင်းလို့ရှိရင်နားရလည်းတစ်မျိုးဖြစ်သွားတာကုရုမမာနဲ့နေရာတွေမှာစိတ်ကြီးတဲ့နေရာတွေမှာနားတစ်မျိုးဖြစ်တယ်ကုတဲ့နေရာမှာလည်းနားတစ်မျိုးဖောက်ပြန်သွားနိုင်တာရာသီဥတုလည်းပြန့်နေရတယ်ပြီးတော့အာဟာရလည်းကြည့်ကြရမယ်အာဟာရမလုံလောက်တဲ့ပုဂ္ဂိုလ်တွေဆိုရင်နားတစ်မျိုးကိုလူကြိုက်ဆွဲနားယောဂတွေပါဖြစ်ပြီးတော့ မကြည်မလင်ဖြစ်သွားတာကောင်းမကြားရတယ်လို့ဖြစ်တာဆိုတော့နားကလည်းမသိဆိုင်ရာအကြောင်းရှိတယ်အကြောင်းကသာအကြောင်းသာအကြောင်းသာပြီးခုခုဆိုကသုခုအာဟာရအထောက်အကူရောက်ဖြစ်ရတယ်ဒီတော့အတန်ကလည်းပဲစိတ်ကြောင့်ဖြစ်တဲ့အတန်ပုရိကြောင့်ဖြစ်တဲ့အတန်ဆိုတာကလည်းအခုဘုန်းကြီးကပြောနေတာကစိတ်ကြောင့်ဖြစ်တာပေါ့ပုရိကြောင့်ဖြစ်တယ်ဆိုတာကဗိုက်ထဲမှာဝါယုတ်တန်လို့ဘာလို့ဒါဥရိကြောင့်ဖြစ်တဲ့အတန်လဲဒီကလည်းမုတ်ဆုံးတာနဲ့မုတ်ဆုံးတာလို့ဘာလို့ကဒါဥရိကြောင့်ဖြစ် အစာလေးပါဒီလည်းပဲဆိုင်ရာအကြောင်းရှိတာပဲကွာဘုရားကဘာကျင်းတာမဟုတ်ဘူးဘုရားကဘာကျင်းဘာကျင်းပြကြကြလားဆိုလို့ရှိရင်လည်းဘလုံးဆက်ဆုံးပါပါတော့ဒါဆိုင်ရာအကြောင်းလေးရှိတယ်ကွာဘာကူကြားသိနေတာလေးတွေကြားသိနေတာလေးတွေကတော့ခန္ဓာနာအတိုက်တအတန်းယခုပို့တိုက်လိုက်တဲ့ခါကျတော့အပွင့်တကြားသိတဲ့စိတ်ဖြစ်လာတာကြားတဲ့မှာလည်းပဲ ဟာဒါမကြည့်ဘူးပေါ့ဒီစိတ်ဆိုးမှုမကြည့်ဘူးဆိုလို့ရှိရင်ဇာတိကိုဖြစ်လာတာပဲအဲဒီလိုအကြောင်းကိုယူရလို့ရှိရင်သာဝရဘုရားပေါင်းသိနဲ့ပန်းနဲ့တရေနဲ့ကြည့်ပြီးတော့မကြားရအောင်ခံခြင်းမနေလို့ကြားကိုကြားပါပဲဘာဖြစ်လို့လဲဆိုတော့ကြားဖို့ရအကြောင်းကသုံးကြီးနေပြီဆိုသာဝရဘုရားဘာမှတတ်တယ်ဘုရားနားလည်းမရှိဘူးကြားစရာတန်လည်းမရှိဘူးတို့ရုပ်ပေါက်ဆင်းလင်းလည်းမရှိဘူးအသာကြီးလည်းပဲနှလုံးသွင်းမရှိဘူးဆိုလို့ရှိရင်တော့သာဝရဘုရားပေါင်း ဂရီနဲ့ရှိပြီးတော့ကြားပြီလို့အမိတ်ကြီးကလည်းကြားပါဘူးသာဝရဘုရားမတတ်နိုင်ဘူးဒီတော့မှကြားပြီးလို့ကြည့်ရတာနာကြည့်လို့ကြားတာတန်ကြည့်လို့ကြားတာဒိုးရင်းဆင်းနေပွင့်နေလို့ကြားတာတန်ကြည့်နှလုံးရောကြည့်လို့ကြားတာဆိုတာအမှန်လားရှင်းနေတာပဲမရှင်းနေတာဟောဒီအတုတဲ့ယောဂီပုဂ္ဂိုလ်တွေကိုရဆိုရင်ကြားတယ်ကြားတယ်စိုက်မှလို့ရှိရင် အတန်ထင်နေလောက်အောင်နားကကြီးတဲ့နားကကောင်းတယ်ရှိသွားတယ်အတန်နဲ့ကြားပြီးတဲ့စိတ်နဲ့သူကဆက်သွယ်ပြီးတဲ့တရားပဲဒီဒုက္ခကဆက်သွယ်ပြီးတာပဲနာမိပြီးတော့ကြားကြသွားတယ်ဒီကနေကြားကြနေတယ်နားကြည့်သွားတယ်နားထဲမှာအတန်လိုင်းလေးတွေတစ်ထပ်ထပ်နဲ့တိုက်ခတ်ပြီးတော့ပေါ်လာတယ်ဟောကြားတဲ့တန်လေးပါတယ်ကြားရုံမျှပဲကြားသူရုံကြားရတာပဲ ကြတိတဲ့စိတ်ကအဲ့ဒီစီကျက်စားနေတယ်ဟောတန်တိသွားတာနားလို့ကြည့်တော့နားထဲမှာတိုက်ခက်ပေါ်တဲ့အတန်ကိုကြားကြားကြားသွားတယ်တိတိသွားတယ်ဟောကြားတိပဲတိတိသွားတယ်ကြားရုပ်ညာလေးပဲကြားရတဲ့အတန်ကြီးကရှိရှိနေတယ်မနှင်းဆိုင်နေတယ်ကြားတိတဲ့တိတိတိသွားတာကြောက်နေကျိုးတယ်ဒါလေးကိုဆက်နေပြီးတော့သိသွားတာကအဲ့တော့ကြားတဲ့ခဏနဲ့နားနဲ့အတန်ကအကြောင်းတရား ကြားတာသိတာကအကျိုးနန္တရားအကြောင်းပဲမဟုတ်ဖန်ဆင်းတာမဟုတ်ပေါ်တာကြောင်းကျိုးတာဟုတ်တဲ့မလားရှင်းနေတယ်မှာကြောင်းကျိုးပေါ်တဲ့ခုမှခွဲဝီခွဲမနိုင်ဘူးဆိုကျိုးတဲ့ဝီခွဲမနိုင်ဘူးဆိုတော့ဒီတိကျတာကိုပြောတာပါတယ်ကြာစကနာမလိုက်ပြီးတော့မရှိဘူးဆိုလို့ရှိရင်အကြောင်းကျိုးဆက်နေပြီးတော့ဖြစ်ပုံကြီးမသိတော့အာအကြောင်းကဖြစ်လို့ဖြစ်လာတာပဲဘုရားကကြားစီဆိုလို့ကြားတာဘုရားလူတော်ကြပဲဆိုတာသိသွားပါပေါ့ ပြီးတော့ကြားခဲ့လိုက်ပြီးတော့ရှိနေကြသူကြောင့်လည်းသူအကျိုးနာဆက်နွယ်ပုံလေးတွေကပြည်နေတော့ဒီနေရာမှာအကြောင်းနဲ့ဖြစ်တာပုံဘူးဆိုတော့ရှင်းနေပါပြီပြီးတော့သာဝရဘုရားဒီကမဝင်နိုင်တော့ဘူးဝင်နိုင်တော့ဘူးသာဝရဘုရားကငကွယ်ရှိမှမရှိပဲဘူးသာဝရဘုရားပြုတ်သွားပြီဒီချက်တွေအမှန်ရေးကြည့်တဲ့ချက်တွေပဲဒီမှာအဲ့တော့ဘုရားဘာသာပြည့်ပြီးတော့အကြောင်းနဲ့ဖြစ်တာပဲဆိုတာလက်တွေ့မသိရင်နောက်နောက်ဘုရားကြီးကတော့ဆက်တယ် တော့ဒီအကြောင်းကြောင့်ဒီအကျိုးလေးတွေဆရာဆရာတွဲတဲ့ဖြစ်ဖို့မတည်ဘူးဆိုလို့ရှိရင်သာဝရဆရာလည်းနောက်တော့လက်ခံနိုင်သေးတယ်။ဒါတော့တကယ်ဓမ္မအကြောင်းရင်းကိုသိဖို့အမှန်ရေးကြည့်ပါလေအကြောင်းကိုသိဖို့ရေးကြည့်ရဲ့။ဒီလိုပါလာဝင်ပါလာမဲ့ပုဂ္ဂိုလ်တွေပေါ့။ပါလာမဲ့ပုဂ္ဂိုလ်တော့ထားပါတော့သူရမုစလင်တွေတွေ့တယ်ခါဘူး။သူတို့လေးတကယ်ဖန်ဆင်းရှင်တွေ့ကြလား။ ဒါကတော့တွေ့တယ်လို့ဖြေတာပါပဲဘယ်လိုတွေ့တာတော့တွေ့တာကမျက်စိနဲ့တာတွေ့တာလားသူကြီးနဲ့တွေ့တာလားအဲသူကျမ်းစာရတွေ့တာပါပဲတာမကျမ်းစာရသူတော်ကျမ်းစာရတွေ့တာပါပဲဟာစာရတွေ့တာတော့ဒါကတော့သူကြီးတွေ့တာပဲတကယ်တွေ့ကြင်လားလို့ဖန်ဆင်းခြင်းဖြစ်တယ်ဆိုဘုရားဗဒဘုန်းကြီးတစ်ပါးကသူတို့ကိုဖန်ဆင်းပြီးဖန်ဆင်းခြင်းတွေ့ကြင်လားမေးတယ်ဆိုတော့သူတို့ကသိဆန်းသွားတာပဲဒီလိုကြည့်ကြည့်ကြည့်ကြတယ်ဘုန်းကြီး ဆမ်းမဲ့ပေါ်လိမ့်ဒီမှာတွေ့ကြင်သလားလို့ဘုန်းကြီးကဆက်ပြီးတော့နေတယ်အာတွေ့ကြင်တာပေါ့တကယ်တွေ့ကြင်တာပေါ့တကယ်တွေ့ကြင်လားလို့ဘုန်းကြီးကြားတယ်တကယ်ဖန်ဆင်းတယ်ဖြစ်တယ်သူတို့ထင်ထားတဲ့ဘာသာရေးကိုပြောတာဟုတ်ပါဘူးခွန်ကြီးတွေကဓမ္မသိဆိုင်ရာအကြောင်းလူတွေဒါလေးတွေကြီးကိုပြောတာပါလာကြည့်သူတို့လာကြပါလေလေ့လာကြည့်တဲ့အခါကျတော့သူတို့ခရိယာနေပြီးတော့ဘုရားဘာသာစစ်စစ်ဖြစ်သွားတယ်ဒီခရိယာနေပြီးတော့ဘုရားဘာသာဖြစ်သွားတာလည်းရှိပါတယ် လက်တွေ့လည်းပဲဘုရားကလည်းနာလေးကြတယ်ကိုယ်ဆိုင်လိုက်တယ်ဆန့်ဆိုင်လိုက်တယ်ဘာလို့ဒီမှာဆန့်ဆိုင်လိုက်တယ်ဆန့်ဆိုင်လိုက်တယ်ဒါလေးလိုက်တာကိုယ်ရတယ်ကြပါလိမ့်လက်ကြီးကိုယ်လိုက်လက်ကလေးကိုယ်တာဘာဖြစ်လို့ကိုယ်တာတော့ဘုရားကိုယ်ဆိုင်တယ်ဘုရားကိုယ်ကိုယ်ဆိုင်တယ်ဘုရားကိုယ်ဆိုင်လို့ကိုယ်တာလားလို့ထားပြီးတော့မေးနေတယ်ဒါနဲ့ဒီစဉ်းစားတော့တယ်မပေါ်တော့ဘုရားပေါ်လိုက်ရတဲ့အခါမှာဘုရားကိုယ်ဆိုင်မယ်လို့ကိုယ်စိတ်ကပါမှ ကွေးလို့ဖြစ်တာပဲဟုတ်လားလို့မကွေးကြလို့ရှိရင်ကွေးကွေးပါမလားဟုတ်တယ်ဆရာကကွေးကြလို့ကွေးတာကွေးကြနာဘာတော့ကွေးကြနာစိတ်ပဲကွေးကြနာစိတ်မရှိဘူးဆိုလို့ရှိရင်ဘုရားထိုင်လာပဲမကွေးဘူးနော်လို့ဟုတ်ပါတယ်လို့သာဝရဘုရားထိုင်လို့ရှိရင်ရောကွေးကြနာစိတ်မပေါဘူးဆိုလို့ရှိရင်ကွေးပါမလားအဲ့ဒါလည်းမကွေးဘူးဆရာဒါပေမဲ့ကွေးလာတာကဘုရားလိုတော့ကြလားလို့စဉ်းစားကြတယ်ဒီလိုလာလို့ အဲ့ဒါကစဉ်းစားစားကြည့်ပြီးတော့သူတို့နည်းနည်းရိုက်သွားတယ်။ရိုက်သွားတော့သူတို့လာပြီးတော့အထုတ်ကြတဲ့အခါမှာတကယ်ကိုအကြောင်းကျင့်မြင်သွားတဲ့အခါအကြောင်းမဖြစ်တဲ့ဟာအကြောင်းကျင့်လုပ်ပြီးတော့ဒီမှာသူ့ယူထားတာကိုအကြောင်းကျင့်တွေ့သွားပြီဆိုတော့ငကူကမှအကြောင်းကျင့်မဟုတ်တဲ့ဟာသူ့မှာသူကျင့်သွားကျင့်သွားတာပေါ့။အာဒီဟာမှတဲ့တဘာဝကြတယ်သာဂုတ ानु ပဒနာကြတယ်။သဘောပေါက်သွားတာအဲ့ဒီကစပြီးတော့ဒီမှာအချိန်ကနေပြီးတော့အဲဘုရားဘာသာဝင်ဖြစ် ဒီကလေးစိတ်ကနေပြီးတော့ဘုရားဘာသာကိုဖြစ်သွားတာဒီရှိတယ်ဒီမှာဒါပါပဲဒီမှာအဲ့ဒါခံစားခြင်းဖြစ်ပဲဒီမှာဒါခံစားနေတာအခုလည်းဒီကြောင်းကျိုးဆက်နေကြောက်ဖြစ်နေဆံရကြောင်းနဲ့ဆံရကျိုးလေးတွေဖြစ်နေတာဒါပဲအဲ့လိုဒီအတုတဲ့ခါကျတော့တရားတော်လေးတွေဒီတွေ့သွားတယ်ဒါမှစိတ်မှန်တာပဲဆိုတာပေါ့နော်သူတို့ကပဲဘုရားတရားတော်တွေကိုကြာကြာနာနာသာရိယောလက်တရားလေ့လာပြီးတော့ဘုရားတရားဟောစရာသဘုဝင်နေကြပါဘူးသူတို့ အခြားအယူတစ်ပါးရှိတဲ့ပုဂ္ဂိုလ်တွေတော့သွားပြီးတော့ဟောနေတဲ့ပုဂ္ဂိုလ်ရှိတယ်ကွာ။အဲ့ဒါတမှာသဗ္ဗာသာဝင်ကိုဘုရားကဖိတ်ခေါ်တာကွာ။သူတို့သူပြောတာလည်းဟုတ်ပါဘူးသူတို့ကဆံကျင်လက်ခံတာဘုရားကတော့ရှင်းလျော်တဲ့အကြောင်းကျိုးလက်ခံတာဒါပါပဲ။ဟောအခုဘုန်းကြီးတို့ယောဂီတွေစိတ်ပြောကဆိုင်ပြီးတော့လုပ်ရတဲ့အခါမျိုးမှာကိုယ်ဘူးစားဘူးစောင်းဘူးရဲဘူးကြွားဘူးလှမ်းဘူးစားဘူးလက်တော်စားဘူးမျိုးလုံးသိဘူးဖွင့်ဘူးဆိုတာ။ရရှိပါပဲဒါကြီးဖြစ်နေတာ။ အကွေးတဲ့အခါဆန်းတဲ့အခါထိုင်တဲ့အခါထားတဲ့အခါတောင်ကျင်းလှုပ်ရှားတဲ့ဝါရောအဓိကယုတ်ကြီးဆက်ဆက်ပြီးတော့ဖြစ်နေတာအများကြီးပဲအများကြီးပဲဒီမှာအဲ့ဒါတွေကဘယ်ကလာတယ်လို့ဆိုလို့ရှိရင်တွေ့ကြုံဆိုင်ရင်ထိုင်ရင်ထားရင်စောင်းရင်ရဲရင်တွေ့ကြုံကြောင်းရင်မျက်တောင်ခိုက်ရင်မျက်လုံးပိတ်ရင်ဖွင့်ရင်ဟောဒီစိတ်ကလေးတွေကပြောအဲ့ဒီစိတ်ကလေးတွေအစစ်စစ်ရောက်ယုတ်ကလေးတွေအစစ်စစ်ဖြစ်နေတာပဲအဲ့ဒီစိတ်ကလေးတွေအစစ်စစ်ရတာဘာလို့ဖြစ်လဲ သူဖန်ဆင်းပေးနေလို့သူကလှုပ်ပေးနေလို့ဒီမှာသူ့နောက်ကတောင်ကျုပ်လှုပ်ရှားတဲ့ဝါယောအဓိကအကျိုးယူတရားတွေဖြစ်နေတာပဲအမှန်ဖြစ်နေတာပဲလှုပ်ကြတဲ့စိတ်ကလေးရသွားစိတ်ကလေးရသွားတာပဲမထားခြင်းမထားဘူးမထားခြင်းမထားဘူးမကွေးခြင်းမကွေးဘူးမထားခြင်းမထားဘူးစိတ်ရတယ်သူလည်းရနေတာပဲစိတ်ကလှုပ်ရှားလာသူလည်းလိုက်ပြီးတော့လှုပ်ရှားနေတာပဲဒါနာကြောင့်ခံရတယ် ရုပ်ကျိုးတရားလေးတွေဖြစ်တာလည်းအမှန်တရားရှင်းနေတာ။ကိုယ်ရဲ့ခဏ၌ကိုယ်ကျင်တာကအကြောင်းနာကိုယ်တာကအကျိုးရုပ်အကြောင်းပဲမဟုတ်အကြောင်းပဲမဟုတ်တဲ့ကိုယ်ကျင်တာလည်းအကြောင်းပဲမဟုတ်ဘူးဒီမှာအကြောင်းပဲမဟုတ်ဖန်ဆင်းတာမဟုတ်ပေါ်တာကြောက်ကြတာဟုတ်တဲ့အကြောင်းနဲ့ကြိုးတာဟုတ်တာခုနကိုယ်ရုပ်ဆိုင်ရုပ်ဆိုင်ရုပ်ဆိုင်ရုပ်စောင်းရုပ်ရဲရုပ်ဒါတွေပဲပေါ့အကြောင်းပဲမဟုတ်ဘူးကိုယ်ကျင်နဲ့ဆိုင်ကျင်နဲ့ဆိုင်ကျင်နဲ့ဆိုင်ကျင်နဲ့ တောက်ရင်ဝဲရင်ကြောက်ရင်လည်းဖြစ်ဖြစ်နေအဲ့ဒါလေးတွေဓမ္မအဲ့ဒါလေးကြောင့်ဖြစ်နေရတာပါအဲ့ဒီစိတ်ကလေးတွေကဓမ္မအကြောင်းလေဒါအကြောင်းမှမဟုတ်ဘူးအဲဒီစိတ်ကလေးတွေကြောင့်ဖြစ်တယ်ဆိုတော့ဘယ်မလဲထာဝရဒီစိတ်ကလေးကထာဝရလားအလိုတိုင်းကြည့်နေတဲ့ထာဝရလားဟိုကောင်းကင်မှာရှိနေတဲ့ပရမအတ္တခေါ်တဲ့ခံရခြင်းလားအဲ့ဒီပရမအတ္တကြီးကခွဲခြားပေးတဲ့ဇီဝအတ္တခေါ်တဲ့အသက်ကောင်းလေးဝိညာဉ်ကောင်းလေးကမဟုတ်ပါဘူးဒီကလည်းဘာလို့ရှိတာ နိဗ္ဗာန်တတ္တဝါလည်းမဟုတ်ဘူးနိဗ္ဗိဝသာဝရဘုရားကခွဲခြားပေးလိုက်တဲ့အတိတ်ကုနေတဲ့ဝိညာဉ်ကောင်းလေးလည်းမဟုတ်ဘူးဟုတ်တာပါလေသဘာဝသဘောအကြောင်းသဘောလေးပဲအကြောင်းသဘောလေးကြောင့်အကျိုးသဘောလေးဖြစ်နေတာပဲဒါပဲလာကျင့်နေပြီကျင့်နေပြီဆိုတော့အဲပရမအတ္တခေါ်တဲ့ကုဏဖန်ဆင်းခြင်းလည်းမဟုတ်သူကခွဲခြားပေးလိုက်တဲ့အဲ့ဒီဖန်ဆင်းခြင်းကြီးအစိတ်ပိုင်းအသက်ကောင်းဝိညာဉ်ကောင်းလည်းမဟုတ်မဟုတ်တာပါလေ ဖြစ်နေတာကဘာလဲပေါ်တာအကြောင်းနဲ့ကျိုးတာဟုတ်တာပဲဒါပဲဒါတော့အဲ့ဒီအကြောင်းနဲ့ကျိုးကြည့်ကြလို့ရှိရင်ကျောင်းကျိုးပေါ်ကြလိုက်မှပေါ့ပြီးတော့မယ်အပြုပြီးကျင်လာလို့ဒီမှဒီကမှဝိဇေခဏလိုက်မှသံတော်မယ်အပြုမှသံမြင်တာတွေလိုက်မှဆံစေလိုက်မှထားခြင်းထားတော်မယ်အပြုမှထားခြင်းဓာရီထားဓာရီပြီးတော့ ရတော့မှပြုမှရက်ရှင်တာတွေရက်တာတွေပေါ့လေ။ညာကြည့်ပါပဲသူပြောကဆိုပြီးတော့လိုရတဲ့နေရာတွေဘုလုံးလိုက်မှဘုလုံးလိုက်မှလို့ရှိရင်အကြောင်းအကျိုးသေချာသိလာပါလေ။ဒီအကြောင်းကဒီအကျိုးလေးတွေဖြစ်လာတာသေချာရှင်းပါလေ။ဆရာဆရာအကြောင်းကဆရာဆရာအကျိုးလေးတွေဖြစ်လာတာညာလေးကိုရှင်းပြီးတော့လာတာအဲဒီကကြားလို့ရှိရင်ကျောင်းကျိုးပေါ်ကျရှိမှခွဲတဲ့ဝေခွဲမနိုင်ဘူးကိုချုပ်တာ။မူဝဲထိုင်တဲ့ဝိသုကိစ္စမရှိပါဘူး။ရှုနေရတာကလည်းအလိုလို ပြုတ်သွားတာပါပဲပြုတ်တော်မရပါဘူးဒီမှာလိုလိုပြုတ်သွားတာပဲကျွမချင်းအားဖြင့်ထုတ်ပြရမှာလေကျွမချင်းချင်းနဲ့ဒီတရားကိုထုတ်ပြရမှာဒီသွားရပါတယ်ဒါနာကြောင့်ခံပြီးတော့ကျိုးတရားဖြစ်ပုံလေးတွေအယောဒီမှာအမှန်ရှင်းပါရတာလေကဲအဲ့ဒါလေးသိကြအောင်လေကိုယ်စေခဏ၌ဝိကျင်နာကအကြောင်းနာဝိတာကအကျိုးယုံ ပန်စင်းအကြောင်းမဲ့မဟုတ်ပန်စင်းကမဟုတ်ပေါ်တာကြောက်ကျူတာဟုတ်ကြောက်ကျူပေါ်စေသူမခွဲဝီခွဲမနိုင်မှုကိုဖြုတ်ဝိသေခဏ၌ဝိကျင်နာကအကြောင်းနာဝိတာကအကျိုးယုအကြောင်းမဲ့မဟုတ် ခံစိတ်ခံမဟုတ်ဟောတာကြောင့်ကျတာဟုတ်ကြောင့်ကျပေါ်စေသူမခွဲဝေခွဲမနိုင်မှုကိုဖြုံဝိသေခဏ၌ဝိဇ္ဇနာကအကြောင်းနာဝိရာကအကျိုးယုံအကြောင်းမဲ့မဟုတ်ခံစိတ်ခံမဟုတ်ဟောတာကြောင့်ကျတာဟုတ် ကြောင့်ကျိုးပေါ်စေသုမခွဲဘာလို့ဝေခွဲမနိုင်မှုကိုပြုသူကိုယ်ရဲ့ခဏ၌ေါ်တာကြောင့်ကျိုးတာဟုတ်ကြောင့်ကျိုးပေါ်စေ ကုမာကွယ်ဒီကွယ်မနာမှုတို့ဆိုဒါပါတော့ကျုံနာကြောင်းကျိုးနဲ့ပတ်သက်လာလို့ဒီကိုယ်ကလက်တွေ့မကြည့်ဘူးဆိုရင်တော့ကြောင်းပဲဖြစ်တဲ့သမဏဗရကဖန်ဆင်းတယ်ဆိုတာပါဒီကွယ်နိုင်ဘူးကြောင်းပဲဖြစ်တယ်ဆိုတော့အစွဲကြီးလည်းပဲဒီဝါဒစွဲကြီးလည်းပဲရောက်သွားနိုင်တယ်သမဏဗရလည်းလက်ခံသွားနိုင်တယ်သမဏဗရကဖန်ဆင်းတာပဲဆိုတာဒီလက်ခံနိုင်တဲ့အပိုင်းရောက်သွားနိုင်တယ်ဟောကြောင်းကျိုးပေါ်စေပြီးလိုက်ပြီးတော့ရှိလို့ရှိရင် ကြောင်းပဲမဟုတ်တာအကြောင်းနဲ့ပေါ်နေတာလေးကိုရှင်းတယ်ဆရာကြောင့်ဆရာကျိုးလေးတွေပေါ်နေတယ်လို့ရှင်းတော့အခုကကိုယ်ရဲ့ခဏမှာကိုယ်ကျင်တဲ့စိတ်အစင်းစင်းကိုယ်ကျင်တဲ့စိတ်အစင်းစင်းနဲ့ကိုယ်ရုပ်တာဖြစ်တာပဲကိုယ်ရုပ်စိတ်တာဖြစ်တာပဲဆက်ရုပ်စိတ်ကိုစပြီးမပြုတ်သံသေခဏမှာစัญญနဲ့စိတ်အစင်းစင်းရောက်ဆက်ရုပ်စိတ်တာဖြစ်တယ်ကိုယ်ရုပ်စသည်အစင်းစင်းမဖြစ်ဒါလည်းသူဆရာကြောင့်ဆရာကျိုးလေးတွေတွဲဆက်ဖြစ်နေတာအမှန်ရှင်းနေတာ တော့ဒီလောက်ဆိုလို့ရှိရင်ဘုန်းကြီးတို့ယောဂီတွေနားတယ်သွားပြီ။ဒါနာကြောင်းခံပြီးတော့နာအကျိုးတရားဖြစ်ပုံလေး။ပြီးတော့အဲနာကြောင်းခံပြီးတော့ယုတ်ကျိုးတရားဖြစ်ပုံလေး။ပြီးတော့နာကြောင်းခံပြီးတော့နာအကျိုးတရားဖြစ်ပုံပေါ့။ဒီတရားထုတ်နေတဲ့အခါကိုယ်ရဲ့စိတ်ဆိုင်ပြီးတော့ပေါ်ရလေးတွေပေါ်ရဲလိုက်ပြီးတော့ရှုတာ။ရှုတာမှာတော့ဘာမှအကြောင်းမထူးဘူးမယ်လို့ ရှုမှတ်တဲ့အချိန်လုံးတက်ပြီးတော့ရှုအားလေးတွေကောင်းလာပြီဆိုရင်ရှုရရှုရအောင်လေးပေါ်မှာအချိန်တိုင်းအချိန်တိုင်းစိတ်ကလေးကစိုက်စိုက်ကြတယ်နှလုံးသွင်းမှုခေါ်တဲ့မနတိကာရစိတ်ဆင်းရဲဥကကျုပ်ွက်ထဲမှာသဇင်းနဲ့စိုက်ပြီးတော့ကြာနေတော့ဒီပတ်ဝန်းကျင်ကကြားစရာအတန်အာယုရင်းစရာအသင်အာယုစသည်ပဲဒါကြီးရှိနေတယ်လို့အဲ့ဒါတွေကိုကြားနေတဲ့စိတ်က ရင်းနေတဲ့စိတ်အစဉ်စသည်မဖြစ်ဘူးဘာဖြစ်လို့လဲမဖြစ်လဲဆိုတော့အဲ့ဒီအာယုန်ဒီစိတ်များကတဲ့မှမလဲတဲ့ဟောဓမ္မမနေတော့မှအတန်ကအမနာကိုဓမ္မစူးစူးချာချာနားနဲ့ဝင်လာတဲ့အခါကျတော့ဟောဆက်ခဲ့တယ်ဆက်ကလေးဆိုတာဒီစိတ်ကရောက်သွားတာဒီစိတ်ကရောက်သွားတော့ဟောဒီမှာသိအာယုမသိလွတ်သွားဖောင်းတာလည်းမသိပိန်တာလည်းမသိထိုင်တာလည်းမသိကြတာလည်းမသိကိုရရပါဘူးအတန်ဒီစိတ်ကရောက်သွားတော့ဒီမှာဇာတိရဲ့စိတ်ရှင်လေးတွေမှာသွားပြီးတော့ဖြစ် ပထမဒီမှာစိုက်နေတော့ကတော့အတန်ကြီးသိများကမလဲဘူးလေမိမိအာယုံပြုရပြုမိရနှလုံးသွင်းရအာယုံမှာစိုက်ကြနေတော့ဘာမှဘေးကကြာတိတဲ့စိတ်ရှင်ဖြစ်ဘူးအခုတော့အတန်ကြီးစိတ်ကရောက်သွားတော့ဟောဘွားရတဲ့စိတ်ကြာတိတဲ့စိတ်ရှင်လေးကြီးဖြစ်လာတယ်ကြားတယ်ကြားတယ်လိုက်ပါရတာသိများဘူးအတန်ကြီးလဲထွက်သွားမှကြာတိတဲ့စိတ်ရှင်ဖြစ်ရတာသိများဘူးအတန်ကြီးမလဲမလဲခင်ရောက်ခင်တော့ဓမ္မကြာတိတဲ့စိတ်ရှင်လည်းဖြစ်ဘူးဒါလေးပဲမနတုကာရခေါ်တဲ့ အာယုံစီမလုံးသွင်းဘူးစိတ်စကားနဲ့ပြောလို့ရှိရင်အာယုံစီစိတ်များဘူးလဲဘူးကြောင့်ဒီမှာစိတ်စဉ်ကြီးကြားပြီးတော့စိတ်စဉ်ကြီးကိုကြည့်ရတာသူဒီနာပြီးတော့စိတ်စဉ်နဲ့ဒီတိုင်းပါပဲရတာပြီးတော့စိတ်စဉ်ဒါပြီးအမှန်ရှင်းတယ်ဟောကိုယ်ထဲမှာစိုက်မှနေတဲ့အခါမှာကောင်းတယ်ပြုံးတယ်ကောင်းတယ်ပြုံးတယ်မှတ်တယ်ဟောနာပိဏမှတ်နေတဲ့တဏှာအပြက်ကလေးရလာရလာရတဲ့စိတ်ကရောက်သွားပြီ မလုံးသိဟိုမှာရှိသွားပြီသူများဟိုမှာလဲထွက်သွားပြီလဲထွက်သွားတဲ့ခါကျတော့ဟောတယ်ဘုံသူမသိဘူးမေ့သွားပြီလွတ်သွားပြီလွတ်သွားတာကဟိုပြက်နေတဲ့နေနဲ့လွတ်တာမဟုတ်ဘူးအာယုန်သိကြီးသင်္ချောင်းလဲသွားလို့ဟိုမှာရတာဒီသွားကြည့်နေတာအဲ့ဒါနှလုံးသွင်းရှိလို့ရတုတဲ့စိတ်ရှင်ဟောဒီမှာအနေဆုံးခံခဲ့တဲ့အဲရှိပြီးတဲ့စိတ်ရှင်တို့မှာသွားပြီးတော့ဖြစ်နေတာအဲ့ဒါနှလုံးသွင်း အဲနာအကြောင်းခံပြီးတော့နာအကျိုးတရားဖြစ်ကိုအမြဲသေးတယ်ပေါ့။ပြောကြတယ်အများကြီးရှိပါလား။ရရတယ်ရတဲ့စိတ်မှလည်းရတာလည်းမကြောက်သေးဘူး။ဓမ္မအရာလေးအောင်ကြောက်တယ်တနည်းသွားရကြတယ်။အဲ့ဒီဒီစိတ်ကခုန်သွားကြတယ်။ရောက်သွားကြတယ်။ဟောပထမအရာကြောက်သွားပြီ။ကြောက်ကြတာသူနှလုံးသွင်းလို့ရှိလို့ကြောက်ကြတာရှိတော့ရှိနေမှာပေါ့။အတွေ့အကြုံခံစားရတဲ့မှာရှိရှိသူကြွရတယ်ရှိနေမှာပေါ့။အော်ဒုတိယအရာစိတ်ကရောက်သွားတော့ပထမအရာပြောက်သွားပြီ။ ရတယ်ရတယ်မှလည်းအဲ့ဒါကြောင့်ပြောတယ်တမရသွားပြီးတော့ရကြတယ်ခုတ်ခုတ်ခုတ်ခုတ်ပြီးတော့သူကလေးကသွားသွားနေတာသူ့ဖျားဦးလေးကဟိုသွားလိုက်ဟိုသွားလိုက်ဟိုသွားလိုက်ဆိုနေတာကဒါကြတိတော့သူ့ရှင်လေးတွေပဲဖြစ်ဖြစ်နေတာအဲ့ဒါမှနာအကြောင်းခံပြီးတော့နာအကျိုးတရားဖြစ်ကိုအညွတ်သွားတယ်အဲ့ဒီလိုခံမျိုးမှာနှလုံးသွင်းမှုကအကြောင်းနာခုနဆရာဆရာစိတ်ရှင်လေးတွေဖြစ်လို့ကအကျိုးနံတရားအကြောင်းပဲမဟုတ်ဖန်ဆဲကမဟုတ် ပေါ်တာကြောက်ကြတာဟုတ်တဲ့နာအကြောင်းခံပြီးတော့နာအကျိုးတရားစိတ်အစဉ်လေးတွေကမှဖြစ်နေတာပဲကြောက်ကြကိုယ်စဉ်ရှိမှခွဲတဲ့ဝိပဿနာကိုစုပ်ဆိုတာပါလေအတိအကျအာယုပြည့်ရာသူသူများဥလဲလဲပြီးတော့ထွက်ကြတာနှလုံးသွင်းလို့ဒီရှိရှိနေလို့တကားနောက်ပိုင်းကသူ့ရဲ့စိတ်အစဉ်လေးတွေရာသူရဲ့စိတ်အစဉ်လေးတွေသူ့ရဲ့စိတ်အစဉ်လေးတွေအေးသူ့ရဲ့စိတ်အစဉ်လေးတွေဒါပေါ့ အဲ့ဒီစိတ်စဉ်လေးတွေကြာတူရဲ့စိတ်စဉ်လေးတွေဒါလေးကိုရှင်းကြတာအကြောင်းအကျိုးပဲအနာကြောင့်ခါပြီးတော့နာအကျိုးဖြစ်ပုံရုပ်ကြောင့်ခါပြီးတော့ရုပ်ကျိုးဖြစ်ပုံလေးတွေပူဒုက္ခရှိပါလားအဲ့ဒီသူတွေကြာလာတယ်ခါတယ်လူဒုက္ခဆက်တယ်သူတွေကြတော့ကိုယ်ပေါ့ပေါ်ဖြစ်တယ်ဟောဒီကြတဲ့ရုပ်ပြမူးရွာထားတဲ့အခါကျတော့ရုပ်ကတမျိုးပြောင်းသွားကြတယ်အပူဗိဒဥဒုကြောင့်ပါလေကိုယ်ထဲမှာပူလို့အရှင်လေးတရှင်းရှင်းနဲ့ကလည်းချွေးလူများကြာပြီးတော့ လူရဆိုင်ရတာဒီလိုဖြစ်နေတာပူရကနေပြီးတော့အေးဆိုတာမိုးရွာချလိုက်တဲ့ခါကျတော့ဓမ္မလူရတဲ့လူပါနေလူရတွေ့ရတယ်ပေါ့လားအေးဥရုအပြင်ကအေးဥရုကြောင့်အဲ့ဒီဥရုရဲ့အခြေကိုကိုမှာတော့ဒီလိုကြောက်ရတာလေဒါသာဝရဘုရားဖာဆင်းတာမဟုတ်ဘူးလူတူတယောက်မှသူဖန်ဆင်းနေတဲ့ပုဂ္ဂိုလ်မှာအေးသူတူးသေးကလုံးလို့မရပါဘူးအေးတဲ့ဥဒိယရောက်လာပြီဆိုလို့ရှိရင် ဥသေးလို့လာပြီးတော့လောက်ပါလားလူတွေကလည်းရှားပါတယ်ဆိုတော့နောက်လည်းငါဆိုလို့ရှိရင်လောက်လိုက်ပါလားအင်းထပ်ထပ်ပြီးတော့ဝတ်လိုက်ရတာမသက်သာဘူးဆိုတော့လူဒီခါကျတော့သာဝရဘုရားဘာတတ်နိုင်ပူတဲ့ခါလည်းဘာတတ်နိုင်ပါဘူးတရားလို့လို့ဘာတတ်နိုင်ဘူးလားသူ့တဘာဝအလိုက်သူအေးမှုရာတူဥကြောင်းရတဲ့တော့လူတွေမှာလည်းပဲဒီဒီဥရုအေးဥရုဒါတွေဝင်ပြီးတော့ပူရုပ်တွေအေးရုပ်တွေသူ့တဘာဝတိုင်းဖြစ်နေရတာ ပရမအတ္တဆိုရင်သာဝရဆရာကဖန်ဆင်းလို့ပြည့်မြဲတာမဟုတ်ဘူးသူရဲ့အစိတ်ပိုင်းခွဲပြလိုက်တဲ့ဇီဝအတ္တလေးကခံစားရတာမဟုတ်ဘူးအကြောင်းကြောင့်အကျိုးဖြစ်နေတာဆရာအကြောင်းကြောင့်ဆရာအကျိုးဖြစ်နေတာအမှန်ဖြစ်နေတာအာရယုတ်ကြောင့်အာရယုတ်တို့အာရယုတ်တို့ပေါ့အာရကြောင့်ဖြစ်တဲ့ယုတ်တို့ဖြစ်နေတာသာလောင်းတဲ့ခါကျဝင်နေတာယုတ်ယုတ်ပူလောင်နေတာယုတ်တို့အားနေတာညှို့နေတာအမှန်ရှင်းတယ်ကမှာအားနေနေတာမှာ ဝိသနေကျင်တာပဲဟောစားလိုက်တဲ့အခါကျတော့ကလုံးနှလုံးလောက်ဝင်သွားရတယ်အောင်တယ်သူကတကလုံးခါတောင့်ကျွင်းပြီးတော့လူ့အတွက်တာကအာရှိတယ်လက်ဆန့်အမှန်ထင်ရှားလာတာပဲအဲတော့ကိုယ်ထဲမှာအာရလို့လို့ရှိရုပ်ကြီးကကျိုးသွားကိုအာရကြောင့်ဖြစ်တဲ့ရုပ်ကြီးအာရနဲ့စပြီးတော့ဖြစ်တဲ့ရုပ်ကြီးအာရထည့်သွင်းလိုက်တဲ့အခါကျတော့တက်ကြည့်ထည့်လိုက်တဲ့အခါကျတော့ရုပ်ကြီးကမှကျိုးပြီးတော့တောင့်နဲ့ကျွင်းနေတယ်ပေါ့လေပူလို့လို့နဲ့ဖြစ်သွားကုန်လို့ စိတ်ရှိတဲ့စာများစားလိုက်ပြီဒါမျက်စိတော့မှိတ်လာတာနော်မတုတာတော့ဘယ်လောက်တော့ပါလို့များစားလိုက်ပြီမျက်စိမှိတ်လာဒီယောဂီဒီတစ်သက်သက်နဲ့ရိုက်ပြီးအဲ့ဒါကအာရုံပြုတယ်ဒီနာဒုက္ခကိုဝင်ပြီးတော့တစ်သက်သက်ဖြစ်နေတာအဲ့တော့ဒီမှာရုပ်အာဟာရအကြောင်းပြုပြီးတော့ကိုယ်ထဲမှာလည်းအာရုံပြုတယ်ပေါ့အမျိုးမျိုးကြောင်းလဲပြီးတော့ဖြစ်နေတာလေလူတဲ့ခါမှရုပ်ကိုပြည့်စုံသွားတဲ့အခါမှာရုပ်ကိုချူးချိုးပြီးတော့တောင်းတောင်းကျင်းနေပူပူလေးလေးဖြစ်သွားတယ်ဒီမှာကျင်းတာ အဲ့တော့အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတာအမှန်ရှင်းလို့ရတယ်။ဒါရတော့သူဆိုဖို့မလိုတော့ပါဘူး။ဒီဟာနည်းနည်းပြီးတော့ဆိုဖို့အမြတ်ပြောပြတာက။အဲဒီပြန်ပဋ္ဌာန်းပစ္စည်းတွေအများကြီးသေးရဲ့ကွာ။အကြောင်းလေးအသေးစိတ်ပေါ့ဒီဆက်နေပြီးတော့ပြပုံလေးအမှန်ရှင်းတယ်။ပြိဿသမုပ္ပါသိရလေပုံလေးပေါ့လေ။ဒါလည်းအမှန်ရှင်းနေတာ။ဟောအခုဘုန်းကြီးတို့ပြောပြီး ကိုယ်ရဲ့ကိုယ်ရဲ့ပေါ်ရလေးကိုပေါ်သေးလိုက်ပြီးတော့မရှိလို့ရှိရင်ဉာဏ်နဲ့မရှိကြားနဲ့မရှိနာနဲ့ကြားနဲ့ဒီနိုင်ဒီနိုင်မရှိဘူးဆိုလို့ရှိရင်မရှိတဲ့အကြောင်းခံပြီးတော့ဟောမသိဘူးလေမရှိတာမသိဘူးပေါ့မရိယဝိဇ္ဇာဖြစ်တယ်သင်္ကပေါ်လာတဲ့ယုတ်တရားနာတရားတွေကိုမရှိတော့မသိတာမရှိတာကအကြောင်းမသိတာကအကျိုးဟောဒါဖြစ်နေပြီမသိတော့ဘာဖြစ်လို့တွေ့ရတယ်။ဒါရစာကြည့်ဒါရဒါရလိုက်တယ်။ဘာဖြစ်လို့ဒါရလဲ။မသိလို့ဒါရတာပေါ့။သိလို့လည်းဒါရလိုက်တယ် ဒါရတော့ဆွဲလာတဲ့ဒီအာယုံလေးကိုဆုတ်ထားတာပေါ့ငန်းငန်းတဲ့မလွတ်တော့စိတ်ဝင်စားနေတာပေါ့ဆွဲလာမှုလည်းဖြစ်တယ်အဲ့တော့ဓမ္မမတိမှုတာယာမှုဆွဲလာမှုတွေတရားလာတယ်လေဆိုလို့ရှိရင်သိသိမဲ့အကြောင်းကမရှိလို့မတိတာမတိတော့တာယာနဲ့တာယာတော့ဆွဲလာနေတော့အမှန်ရှင်းနေပြီဒါကြီးအကြောင်းနဲ့အကျိုးနဲ့ပဲတော့ခုထိုင်းနေတဲ့အခါမှာကိုယ်ထဲမှာမလို့မကျမနဲ့ထိုင်းနေရတော့တောက်လာတယ်ပြင်းလာတယ်ဒီမှာကြီးရတဲ့ခါရဲစီဆဲလာတယ် တောက်ဆဲလာတယ်ပြည့်ဆဲလာတယ်သူတွေကအတူဆိုးတွေပေါ့မာဆဲတဲ့အတူဆိုးတွေတောက်ကျင်းတဲ့အတူဆိုးတွေပူကျင်းတဲ့အတူဆိုးတွေဟုတ်တယ်မလားအေးကျင်းတဲ့အတူဆိုးတွေဟုတ်တယ်အတူတူသောဝါရောခေါ်တဲ့ဓမ္မအနိစ္စဘုဒ္ဓဘာယုတ်ဒီဘောဒါဒီသင်္ချာလာပြီအဲဒီအနိစ္စဘုဒ္ဓဘာယုတ်ဒီကကာယပတာရခေါ်တဲ့အခုကြီးကသွားပြီးတော့တိုက်ခတ်တဲ့အခါကျအမလီနာလိုက်တာကြည့်လိုက်တာအမလီတောက်လိုက်တာညောင်းလိုက်တာအောင့်လိုက်တာ အမလေးပူလိုက်တာဖြစ်တယ်ဒီလိုခံစားတာတွေဖြစ်တယ်ဟောအတူတူတော့ခံစားနေဆက်တယ်လေဒီမှာအကြောင်းလည်းရှိဘယ်မလဲဒီမှာသာဝရဘုရားဖန်ဆင်းတာပရမအတ္တခေါ်တဲ့သာဝရဘုရားကဒီလိုတောက်စီကျင်းစီရောင်းစီတိုက်စီနေတော့ခံစားစီဆိုတာဘယ်မလဲဖန်ဆင်းတာအတူတောင်းနေပြီးကျိုးတယ်သာဝရပြုတ်သွားတယ်ဆိုတာအဲ့ဒီလိုဟာလေးတွေဒီမှာယောဂီကသိလာတာအမှန်ရှင်းတယ်အမှန်ရှင်းတယ်အဲ့တော့ဘုန်းကြီးတို့ယောဂီတွေဘယ်လောက်ပြောလို့ရှိရင်နားလည်လောက်ပါတယ်သိသွားပါ ဒါဓမ္မမှတ်တိဆိုတာကမှတ်လို့ရှိရင်သိတာမလို့ရှိပြီးသွားတော့မသိမှုကအစตายရဘူးဆွဲလောက်ဘူးလေဓမ္မပြောက်သွားတာဟောပြောက်သွားတဲ့အခါကျတော့ကိလေသာဝင်ခွင့်မရတော့ဘူးသိရှင်မှာမှတ်နေတော့ကိလေသာဝင်ခွင့်မရသဘောညာသဘောမှလေးတွေသိသိသဘာဝတကကိလေသာဝင်ခွင့်မရအဲ့ဒါ ဝိညာဏအဝိတ္တအဝိတ္တတာတဲ့မိမိရဲ့စိတ်အပြင်းမထွက်တာမကြီးကြတာမပြတ်မြင်တာခေါ်တယ်အဲ့ဒါလိုအပ်တဲ့စိတ်အဲ့ဒါဘုရားဆုံးပါလေစိတ်ကဝိညာဉ်ပြင်းမထွက်ဆိုတာဒါပြောတာပဲခင်ဗျအဲ့ဟာယူရပြီးတော့မြတ်စွာဘုရားဟောကြားတာပါတဲ့အရှင်မဟာသုတ္တနာဖြေရပါအဲ့ဒါဝေဖန်ပြီးတော့ကြပါတော့သူဝိညာဉ်ယောဂီဒီတိုင်းပါပဲပြောနေတာအထုပ်ရတာပဲဒီကျမဘယ်မှတ်ပြီးအပြင်မထွက်ဘူးဆိုတော့ ကြားတဲ့နာတဲ့စားတဲ့ပြီးတဲ့ပြီးတဲ့ကိုယ်တဲ့ဆန်းတဲ့စောင်းတဲ့လည်းတဲ့သွားတဲ့ဆန်းတဲ့ခြားတဲ့အခုလိုဒီပါလားဓမ္မပြီးပဲဝါလိုက်ဆိုင်ပြီးတော့ရေကလေးဖောင်းတက်လာတဲ့ဖောင်းစားကစားပြီးတော့ဖောင်းတော့နေရသေးသေးချာချာစူးဆိုင်ပြီးတော့ဓမ္မဖောင်းတယ်လို့မလိုက်ဘူးဖောင်းမှုကမှစူးဆိုင်ပါတတ်ခါလိုက်ပါလို့ဆိုတဲ့အတိုင်းပါလေရေကလေးဖောင်းစားစားပြီးတော့ဖောင်းဆုံးတဲ့ဒီစူးဆိုင်ပြီးတော့တတ်လိုက်တော့ဟောဒီပေါ်မှာစူးကလေးကြားတယ်ဒီပေါ်မှာစိုက်ကြတယ်ဘယ်မှမပြေဘူး ဒီဘဲမှာမပြေးတာကသမာဓိပေါ်တယ်အဝိဇ္ဇကသမာဓိမပြေးမပြန်ခြင်းသမာဓိပဲဘာဖြစ်လို့မပြေးသလဲဆိုတော့ဒီမှာမမိသွားတာကိုအယုံလေးမိသွားတာကိုတောင်းတင်းလုပ်ကြတဲ့အယုံလေးမိသွားတာတတိဖြစ်သွားတယ်မလို့စတဲ့စောင့်ဖမ်းတယ်ဆိုတာဖောင်းတာလေးမလို့စတဲ့စောင့်ဖမ်းတယ်ဖြစ်ပြတဲ့ယူမမေ့သေးဘူးဆိုတာဖြစ်ပြသွားတဲ့ကမမေ့ဘူးတဲ့မှာအာယုံရှိရှိစောင့်နေခြင်းပြီးဆိုတာပေါ်လာတဲ့အာယုံကဖောင်းအာယုံလို့ဒီကမှတ်တည်တဲ့စိတ်ကြီးနဲ့ဉာဏ်ရှင်းတိုင်ပေါ်တယ် အာယုရှိရှိတဲ့အာယုရှိရှိပြီးတာဟောတတိလေးဖြစ်သွားတာအဲ့ဒီတတိလေးဖြစ်နေလောက်အောင်လည်းပဲဒီကအောက်လာနေမလွတ်စီရဘူးဟာဆိုတာငကွာလည်းပဲပြုစုခဲ့အပြည့်ဝနေတယ်ကျောင်းနဲ့စိတ်တဲ့သဘောလေးမလျော့ရဲဘူးဒီသာဒီစိတ်ကဖြစ်မသွားဘူးပြင်းပြင်းအပူတပြင်းပေါ်လိမ့်မှာကျောင်းရတဲ့သဘောလေးစိတ်တွန်းအားလေးပါနေတယ်အဲ့ဒီကျောင်းရတဲ့စိတ်တွန်းအားလေးကဝိရိယသမောဝိုင်မမဲ့ဆိုတယ် အာယုန်လေးမိသွားတာကအာယုန်ထဲမှာစိတ်ကလေးမြုပ်သွင်းလိုက်လို့မြုပ်ဝင်သွားတာကသမာဓိနဲ့ကိုခေါ်တယ်ဒီခိုက်တာမှဘယ်မှမပြေးတာမပြတ်တာသမာသမာဓိနဲ့ကိုခေါ်တယ်သို့သူပိန်နဲ့ခိုက်တာမှလည်းဒီကလေးဒုစားစားပြီးတော့ပိန်သုံးတယ်ကမှရှိမှနေတာဒီကျက်၌ကိုရှိမှနေမတ်တိဘူးဒီကျက်၌ကိုမှတ်တိဘူးအပြင်မထွက်ဘူးဆိုတာဒီကျဲပေါ်တယ်ဟောင်းတာဒီရုပ်ပဲဝါယဖတ်တာပါရုပ်ခေါ်တယ်ပိန်တာလည်းပဲဒီရုပ်ပဲဝါယဖတ်တာပါရုပ်ခေါ်တယ်ဒါပဲမတ်တိနေတော့ဟာအပြင်မထွက်တော့ဘူး ဝိရိယတတိသမာဓိပေါ့လေအဲ့ဒါလေးဒီမှာဖြစ်နေတာသမာဓိခန္ဓာသမထတရားတွေဖြစ်နေတာဒီမှာအဲ့ဒီသမထတရားတွေဖြစ်နေတဲ့အခါမှာသစ္စနိကဓမ္မေသမိတုတိသမထောဆိုတာသစ္စနိကဓမ္မေအခုလိုကြောင်းရဆိုင်ပြီးတော့ဆွဲရဲစွာမရှိလို့ရှိရင်စိတ်ဆူဆူပြဲပြီးတော့လောဘစိတ်ကူးစသည်ဖြစ်ပြီးတော့အဲလောဘအစရှိတဲ့ဆက်ရတဲ့နိဝရဏတရားတွေသမိတိတိကြောင်းရဆိုင်ပြီးတော့ဆွဲရဲစွာရှိလို့ရှိအောင်လို့ပါစိတ်ကလေး တိုက်ပြီးတော့သူ့သူ့သူ့ဖြစ်သွားတဲ့ထိုက်တာမှာငြိမ်သက်စီတာတော့ကြောင့်သမထောသမထမြည်ပြီးအဲ့ဒါသမထခေါ်တယ်သမารိခန္ဓာသမารိဥက္ခိတရားလို့ခေါ်တယ်သမထလို့ခေါ်တယ်ဟောသမထဖြစ်သွားတယ်တော့အဝိငုံဝိငုံမွယ်ဘူးလောဘမွယ်တော့လောဘမွယ်လို့ဆက်ဆက်ကြည့်တာလည်းမွယ်တော့ဘူးအဲ့ဒါပြင်ဆက်တဲ့စိတ်ခေါ်တယ်။ကောင်းတယ်ကောင်းတယ်ပင်လဲပင်လဲပေါ့လေအခြားခြားအာရုံတွေပေါ်တယ်ပေါ်တယ်လို့ရှိမှလို့ရှိအောင်လို့မှစိတ်ကလေးစိုက်ကြနေလို့ရှိရင်အဲ့ဒါ အပြင်မထွက်တဲ့စိတ်ခေါ်သည်တဲ့ဒီလိုနဲ့စိတ်ကအပြင်မထွက်ဘူးဆိုတော့